ဥကျင်ဘုရားရေပိုင်လုံးရေလည်းချမယ်ခြေဥစေရေပိုင်လုံးရေလည်းချမိမတရားဟောရတရားလည်းနည်းနည်းဟောရပုံလက်မပိုင်လုံးဘယ်လိုတော့9000နဲ့ရှိရလားဟမ်980ပြီပါပြီပါ980ခိုးအခိုးကတံဘိုးတံဘိုးက9800 9800ဟုတ်တပည့်30ကျပ်ဟောတပည့်30ကျပ်ကတော့အတိအကျတော့ရှင်းလား ။ရေတစ်ဆဲကိုကြတာ။နာတယ်မနေလား။ရေပိုက်လုံးနဲ့ရေပိုက်လုံးကောင်းတော့ရေမြင်လာဝဲရတော့ရှိတာပေါ့မြင်လာဝဲရေကဒီကံကရေရှိရင်တော့လာမှာရေပိုင်လုံးကသေးနေတော့မကောင်းတော့ရေပါရေဆိုးပြီးတော့ရေကောင်းကောင်းမလာဘူးရေကဒီကံရေရှိပေမဲ့ရေမလာဘူး အခုတော့ပိုင်လုံးကြီးတယ်ဆိုလို့ရှိရင်သုံးလမှဆိုတော့တော်တော်ကြီးရသုံးလမှဆိုတော့တော်တော်ကြီးရတော့ကြီးလာဖို့ရှိတာမရှိကန်ဒီရှိရင်တော့လာမှာကြီးကရေးကြီးတာပဲရှိတယ်လူမအသုံးကျနေတဲ့ပစ္စည်းတွေအစာရေအသက်ရှူတဲ့လေသုံးခုရှိတာအစာကလည်း ညစဉ်သူကစားရမှာဒါဒီနေ့အနည်းဆုံးတစ်ခါတော့စားမှာတစ်ခါနှစ်ခါညစဉ်ကစားတဲ့လူတော့ရေကစားတဲ့ပို့ပြီးတော့လိုလားရေကတော့ဒီနေ့တစ်ခါနှစ်ခါနဲ့မပြီးဘူးရေတောက်เสียလဲလို့သုံးเสียလဲလို့တောက်เสียကိုပဲဒီနေ့ကိုနှစ်ခါသုံးခါလောက်တောက်လို့မပြီးရေကတော့ပိုးလို့လား သက်ရှူတဲ့လေကတော့ပိုးလို့အဲ့ဒါကတော့ခဲရင်မဟုတ်လို့တော့သူကတော့ပြန်သူကတော့ဒီလိုဈေးစကားကုန်ပြီးတော့ရှားတာမဟုတ်လို့အဲ့ဒါကတော့ဈေးမကုန်အဲစားကြတယ်ဈေးနဲ့အခုကတော့သူကဈေးကုန်ဈေးမှလည်းပဲသုံးမပုဂ္ဂိုလ်ရများနေတော့လုံးနေတာပဲပိုက်လုံးနေပြင်လိုက်တော့ကောင်းသွားကောင်းပါပြည်စုံသွားကောင်းပါ ကဲယူခဲ့ကြမယ်ယူကြဒီလိုဉာဏ်နဲ့ဟောရှင်ဖေယရှင်ဖေယတတိတော်တို့သည်သန္တရာဝဆင်းရမှာလွမြောက်၍လွမြောက်၍နိဗ္ဗာန်ကိုနိဗ္ဗာန်ကိုလင်းမြန်စွာလင်းမြန်စွာမျက်မှောက်ပြုပါရခြင်းမျက်မှောက်ပြုပါရခြင်းကျိုးမှာကျိုးမှာဤသာသနာ့ရိပ်သာ၌ဤသာသနာ့ရိပ်သာ၌ ညာရှင်လူညာရှင်လူယောဂီပေါင်းတို့ယောဂီပေါင်းတို့ဟောဤသုံးရီကိုဟောဤသုံးရီကိုအလွယ်တကူအလွယ်တကူချမ်းချမ်းသာသာနှင့်ချမ်းသာသာဖြင့်သုံးဆောင်ရစေခြင်းကြိုးငါသုံးဆောင်ရစေခြင်းကြိုးငါ9800တန်သော9800တန်သော ရေပိုက်လုံးတို့ကိုရေပိုက်လုံးတို့ကိုရေစက်သွန်းချ၍ရေစက်သွန်းချ၍လူရန်ပါကုန်၏လူရန်ပါကုန်၏ဤကောင်းမှုသည်ဤကောင်းမှုသည်အာသောတရား၄ပါးတို့၏အာသောတရား၄ပါးတို့၏ဘုရားကုံကြောင်းဖြစ်သောဘုရားကုံကြောင်းဖြစ်သောမဉ္ဇဏ်ဘုညာမဉ္ဇဏ်ဘုညာနိဗ္ဗာန်ကိုနိဗ္ဗာန်ကို သက်ဆောင်ပါစေတည်းသက်ဆောင်ပါစေတည်းဤကောင်းမှုကြောင့်ကောင်းမှုကြောင့်ကျွန်ုပ်တို့သည်ကျွန်ုပ်တို့သည်ဘေးရန်ဘေးရန်အန္တရာယ်ဟူသမျှတို့မှာအန္တရာယ်ဟူသမျှတို့မှာခါခသိခါခသိရှင်းလို့ကြ၍ရှင်းလို့ကြ၍အသက်ရှိခြင်းအသက်ရှိခြင်းနာကင်းခြင်းနာကင်းခြင်းကျမ်းမာခြင်းကျမ်းမာခြင်းသံသာများခြင်းသံသာများခြင်းစသီသောစသီသောဒုလတောင်းနာသောဒုလတောင်းနာသောလောကီလောကုတ္တရာလောကီ အောင်ယူချမ်းသာမင်္ဂလာပေါင်းတို့နှင့်ခါခတိပြည့်စုံကြ၏ဆင်းရဲခသိမ်းတို့၏ဉာဏ်ဖြစ်သောနိဗ္ဗာန်ချမ်းသာမြတ်သောမြင်မြန်စွာရောက်ရပါလိုကုန်၏ရှင်သေ ဗျာဤကောင်းမှုကုသိုလ်ရဖို့ကိုအမိယဖာဆရာသမားတော်အား၎င်းဆွေမျိုးတော်အား၎င်းဤရ၌ရောက်ရှိနေသောပရိသတ်ပေါင်းအား၎င်းကျွန်ုပ်တို့ဤပူဇော်နာ အိမ်ဆောင်နာအိမ်ဆောင်နာမြို့ဆောင်နာမြို့ဆောင်နာရိတ်သာဆောင်နာရိတ်သာဆောင်နာသာသနာတော်ဆောင်နာသာသနာတော်ဆောင်နာလောကကိုဆောက်ရှောက်တော်နာလောကကိုဆောက်ရှောက်တော်နာတရားမင်းတရားမင်းယမမင်းယမမင်းစသီတော်စသီတော်နာပေါင်းတော်၎င်းနာပေါင်းတော်၎င်းရှေးဥစွာရှေးဥစွာသုတဖြင့်သုတဖြင့်ညာပေးဝေပါကုန်၏ညာပေးဝေပါကုန်၏ညာပေးဝေပါကုန်၏ညာပေးဝေပါကုန်၏လုံးစုံသောလုံးစုံသောအတ္တဝါပေါင်းတော် အားလည်းမြတ်ပေးဝေပါကုန်၏အလုံးစုံသောအတ္တဝါပေါင်းတို့သည်ညရကြ၍ကိုယ်စိတ်နှပြသနာကြပါစေ